ရှင်ပေကျုဩဝါဒစာပထမဆုံးခန်းကြီး၄အငယ်၁မှ6ထိုတို့ခရစ်တော်သည်ကိုခန္ဓာတော်၌ငါတို့အတွက်ခံတော်မူသည်မှန်သောကြောင့်သင်တို့လည်းထိုတို့သောသဘောကိုလက်နှင့်ပြု၍သုံးဆွဲကြလော့အကြောင်းမူကားကိုခန္ဓာ၌ခံတော်သူသည်ဒုစရိုက်တို့နှင့်လွတ်ငြိမ်းသည်ဖြစ်၍နောက်တပံသူတို့၏တတ်မဲ့ခြင်းတရားကိုမကျင့်ဘုရားသခင် အလိုတော်အတိုင်းကျင့်လျက်ကိုခန္ဓာအသက်အပိုင်းခြား ကျန်ရစ်သောကာလကိုလွန်စေတတ်၏။သာသနာပလူတို့၏အလိုသို့လိုက်၍ကိလေသာညစ်ညူးခြင်း၊ကာမဂုဏ်တပ်မက်ခြင်း၊စပျစ်ရည်နှင့်ယစ်မူးခြင်း၊ပွဲလုပ်ခြင်း၊သောက်ကြူးခြင်း၊အဓမ္မရုပ်တုကို ကိုးကွယ်ခြင်း၌ကျင်လည်၍၊ငါတို့လွန်စေပြီးသောအသက်ကာလသည်ငါတို့အားလောက်ပေ၏။ယခုမှာသင်တို့သည် သူတို့နှင့်အတူမဆက်ဆံ၊ကာမဂုဏ်၌ လွန်ကျူးညစ်ညူးစွာမပြုသည့်အရာကို သူတို့သည်အံ့ဩ၍ကဲ့ရဲ့တတ်ကြ၏။သို့ဖြစ်၍အသက်ရှင်သော သူတို့ကို၎င်း၊သေသောသူတို့ကို၎င်းတရားစီရင်ခြင်းငှါအသင့်ရှိတော်မူသော သူရှေ့၌ထိုသူတို့သည်စစ်ကြောခြင်းကိုခံရကြလတံ့။ထိုအကြောင်းကြောင့်လူတို့ရှေ့၌ကိုယ်ခန္ဓာအားဖြင့်အပြစ်စီရင်ခြင်းကို ခံရသော်လည်း၊ဘုရားသခင်ရှေ့တော်၌ စိတ်ဝိညာဉ်အားဖြင့်အသက်ရှင်မည်အကြောင်း၊သေသောသူတို့သည်ဧဝံဂေလိတရားကိုကြားရကြပြီ။ခပ်သိမ်းသော အမှုအရာတို့သည် အဆုံးသို့ရောက်လုသည် ဖြစ်သောကြောင့်၊သမ္မာသတိရှိကြလော့။ဆုတောင်းခြင်းအလိုငှါစောင့်နေကြလော့။အခြားသောအမှုအရာထက်မက၊အချင်းချင်းအားကြီးသောချစ်ခြင်းမေတ္တာရှိကြလော့။ချစ်ခြင်းမေတ္တာသည် များစွာသောအပြစ်တို့ကို ဖုံးအုပ်တတ်၏။မြည်တမ်းခြင်းမရှိဘဲအချင်းချင်းဧည့်သည်ဝတ်ကို ပြုကြလော့။သင်တို့သည်ဆုကျေးဇူးတော်ကိုအသီးအသီးခံရကြသည်နှင့်အညီ၊ဘုရားသခင်၏အထူးထူးအပြားပြားသောကျေးဇူးတော်ဘဏ္ဍာစိုးခေါင်းကဲ့သို့အချင်းချင်း ဝေငှပေးကမ်းကြလော့။ဘုရားသခင်သည်အရာရာ၌ယေရှုခရစ်အားဖြင့်ဘုန်းတော်ထင်ရှားစေမည်အကြောင်းဟောပြောသောသူသည်ဘုရားသခင်၏ဗျာဒိတ်တော်နှင့်အညီ ဟောပြောစေ။အခြားသောအမှုကိုဆောင်ရွက်သောသူသည်ဘုရားသခင်ပေးသနားတော်မူသော အစွမ်းသတ္တိအတိုင်းဆောင်ရွက်စေ။ထိုဘုရားသခင်သည်ကမ္ဘာအဆက်ဆက်ဘုန်းအသရေအစွမ်းသတ္တိရှိတော်မူစေသတည်း။အာမင်။ချစ်သူတို့၊သင်တို့ကိုစုံစမ်းစရာဘို့ယခုခံရသောမီးစစ်ခြင်းအရာကိုကား၊သင်တို့၌အံ့ဩဘွယ်သောအရာဖြစ်သည်ဟု ထင်မှတ်၍အံ့ဩခြင်းမရှိကြနှင့်သင်တို့သည် ခရစ်တော်၏ဆင်းရဲကိုဆက်ဆံကြသည်ဖြစ်၍ဘုံတော်ပေါ်ထွန်းသောအခါအလွန်ဝမ်းမြောက်ရှင်လန်းမည်အကြောင်းယခုပင်ဝမ်းမြောက်ကြလော့ခရစ်တော်၏နာမကြောင့်ကဲ့ရဲ့ခြင်းကိုခံရလျင် မင်္ဂလာရှိကြ၏အကြောင်းမူကားဖျားသခင်၏ဘုံကြီးသောဝိညာဉ်တော်သည်တင်တို့အပေါ်မှာကျင်းဝတ်တော်မူ၏သူတို့၌ကားကဲ့ရဲ့ခြင်း င်တို့၌ကားချီးမွမ်းခြင်းရှိတော်မူ၏။လူအသက်ကိုသတ်သောအပြစ်၊သူ့ဥစ္စာကိုခိုးသောအပြစ်၊ဒုစရိုက်ကို ပြုသောအပြစ်၊သူတပါးအမှု၌ရောနှောသောအပြစ်ရှိ၍သင်တို့တွင်အဘယ်သူမျှမခံစေနှင့်။ခရိယာန်ဖြစ်သောကြောင့်ခံရလျှင်မူကား၊ရှက်ကြောက်ခြင်းမရှိစေနှင့်။ထိုအမှုကြောင့်ခံရလျှင်ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းစေ။ဘုရားသခင်၏ အိမ်တော်သားတို့ကိုရှေ့ဦးစွာစစ်ကြောစီရင်ရသော အချိန်ရှိပြီ။ငါတို့ကိုရှေ့ဦးစွာစစ်ကြောစီရင်လျှင်၊ဘုရားသခင်၏ဧဝံဂေလိတရားစကားကို နားမထောင်သော သူတို့၏အမှုသည်အဘယ်သို့ပြီးလိမ့်မည်နည်း။ဖြောင့်မတ်သောသူသည်ကယ်တင်ခြင်းသို့ရောက်နိုင်ခဲသည်မှန်လျှင်၊ဘုရားသခင်ကို မကိုးကွယ်သောသူ၊အပြစ်ထင်ရှားသောသူသည်အဘယ်မှာပေါ်လိမ့်မည်နည်း ထိုကြောင့်ဘုရားသခင်၏အလိုတော်အတိုင်းဆင်းရဲခံရသောသူတို့သည်ဘုရားသခင်ကိုတစ္ဆာရှိသော အသက်သခင်ကဲ့သို့မှတ်လျက်ကောင်းသောအကျင့်ကိုကျင့်နေ၍ကိုယ်တော်၌မိမိတို့အသက်ဝိညာဉ်ကိုအနှံကြစေ။